မှသူနာပြုဆရာမာယညာကအာယုံလွမ်းဆက်ကလူဒန်းပြီးတော့အခြားသောလူဘဝထုများလည်းလူဒန်းကြတယ်စုံလို့ဖြောရည်လည်းဆက်ကလူဒန်းနဲ့နဝကမ္မအားလည်းလူဒန်းတယ်ဓမ္မယုံအားလည်းလူဒန်းနဲ့လေးဓာတ်နိုင်ငံရသယောဂီဆောင်အား၎င်းယေမိယမုံငွေအား၎င်းဓမ္မသီအား၎င်း စေပရိသာ အာလကောင်စေဓမ္မေအာလကောင်အသည်သည်တဆွမ်းသမျှသောလူငွေတွေလှူဒန်းသွားကြတယ်နေခါမှာတော့ဥညာရှင်ဒေါ်စန်းမိသားစုတို့ကမွန်မြတ်သောဆွမ်းခဲ့ပွဲပေါ်စဉ်ချုပ်ချင်းရတာအဖျားပြားတို့ကိုဆက်ကလှူဒန်းရဲ့လှူလှူဒန်းတဲ့အပြင်မော်ဘီချမ်းမြေသာဓမ္မယုံတော်ကြီးအာ9000ကျပ် ရာတော်အာဆရာတော်ဤနဝကမအာတထောင်ကြယင်လူဖြစ်ဖြစ်9000ကြလူတန်းနေတဲ့ထို့ပြင်လည်းဒီယတရဘအတွင်မှာမိမိတို့တတ်ဆွမ်းသမျှလူဝဝတ္ထုရှိသမျှကိုအလုံးလူတန်းညတယ်လေတနိုင်ငံညာသာဆောင်ထာဝရငွေပရိသဘင်ဆွမ်းပရိသဘင် စေပရိသပင်ရေမိရံပုံငွေယင်အလူ အစရည်တွေဖြင့်လူတိုင်းကြတယ်ဒါနကုသိုလ်တွေမြတ်စွာဘုရားရဲ့သာသနာတော်မှာဒါနသီလဘာဝနာဆိုရက်အကျဉ်းချုပ်အပြင်ကုသိုလ်၃မျိုးရှိရဲစွန့်ကြဲပေးကမ်းလှူဒါန်းခြင်းဒါနကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စေထိုင်နေခြင်းသီလ မိမိတဏ္ဍမှာဖြူစင်သောစိတ်များဖြစ်ပေါ်အောင်လေ့ကျင့်ပွားများအားထုတ်ခြင်းဘာဝနာဒီလုပ်ငန်း၃မျိုးရှိတဲ့အ ਨੇ ကဒါနကတော့အရင်းခံကြတဲ့အလုပ်ပဲဒါနကိုပြုမှပဲလူဘဝမှာလိုအပ်တဲ့အခြေခံစာဝတ်နေရေးကိစ္စတွေပြည့်စုံလို့မလို့မတောင့်မတမကြောက်မကြပဲနဲ့ သက်ဆိုင်ရာဒါနသီလဘာဝနာကုသိုလ်တရားတွေပွားများအထောက်နိုင်တယ်ဒါနမပြုရင်သာဝနေရေမပြည့်စုံနိုင်ဘူးမပြည့်စုံနိုင်ဘူးဆိုသာဝနေရေအကြောင်းညာဆိုင်နေရတာနဲ့တခြားကုသိုလ်တရားတွေလေဟင်းရကုသိုလ်တရားတွေဖြောင်းမြောင်ဒါနမပြုနိုင်ဘူးဒါကြောင့်မလို့ဒါနပြုရတဲ့ပြုတဲ့အခါမှာ တပုရိသဒါနသူတော်ကောင်းတို့ပြုတဲ့ဒါနမျိုးဖြစ်အောင်ပြုရတယ်တဲ့တပုရိသဒါနဆိုတာတတ္တာယဒါနံဒေတိတကိစ္ဆံဒါနံဒေတိကာလေနဒါနံဒေတိအနခိတစိတ်တော်ဒါနံဒေတိအတ္တနိစ္စပရိဉ္စအနုပါဟိစ္စဒါနံဒေတိ မြတ်စွာဘုရားမိတ်ကြတတ္တယဒါနံဒိဋ္ဌိဆိုတာကံကံရဲ့အကျိုးကိုယုံကြည်ပြီးတော့လှူရတယ်တဲ့ကောင်းတယ်လို့ရင် ကောင်းကျိုးရတယ်ဆိုးတယ်လို့ရင်ဆိုးပြရတယ်လို့အဲ့ဒီယုံကြည်မှုတရားတရားအခြေခံပြီးတော့လှူဒန်းရတယ်လှူဒန်းလိုက်တဲ့ဆိုခုငါလှူဒန်းတဲ့ကုသိုလ်ဟာဖြစ်ရင်အရာဟာဖြစ်ရင် ကုသိုလ်ပဲဒီကုသိုလ်ကြောင့်ကောင်းကျိုးချမ်းသာမုတ်ချရမှာပဲလို့အဲ့လိုယုံကြည်ပြီးလှူတာကိုတတ္တာယဒါနံဒေတိကံကံရဲ့အကျိုးတရားယုံကြည်လှူတယ်ယုံကြည်တဲ့အခါမှာယုံကြည်တဲ့ပုဂ္ဂိုလ်ရဲ့စိတ်အစဉ်မှာကြည်လင်တဲ့စိတ်တွေဖြစ်တယ်ယုံလို့ကြည်တယ် ကြည်လင်တဲ့စိတ်တွေစိတ်အစဉ်တွေဖြစ်တော့အဲ့ဒီကြည်လင်တဲ့စိတ်အစဉ်နဲ့လူဒန်းတဲ့အတွေ့ဒီဒါနကြောင့်အကျိုးရတဲ့အခါမှာလည်းပဲရုပ်စင်းအင်္ဂါကြည်လင်ခြင်းတင့်နေခြင်းလှပခြင်းအကျိုးရတယ်တဲ့အဘိရူဘောဟောတိပါတာရိကောဝဏဝဝဏပခရတံပဒ သမရာယသမဏာကတောအစာရှိသည်ဖြင့်မြတ်စွာဘုရားမိတ်အဲ့ဒါလိုယုံကြည်မှုတတ္တတရားနဲ့လှူဒါန်းတာဟာတတော်ကောင်းတို့လှူတဲ့လူနည်းပဲတချို့တော့ရှိလို့သာလှူလိုက်တာကံကံရဲ့အကျိုးကိုယုံကြည်တာမဟုတ်အဲ့ဒါလိုလှူခြင်းညာရုပ်ဆင်းအင်္ဂါတင့်နေခြင်းကြည်လင်ခြင်းကြက်တရေရှိခြင်းဆိုတဲ့အကျိုးအပူရတယ် နောက်ရိုးရိုးသေးသေးလှူတယ်တဲ့တက္ကိသန္ဒနာတေတိအလူဝတ္ထုပစ္စည်းကိုလည်းပဲရိုးသေးသေးလေးလေးစားစားအလူကံပုဂ္ဂိုလ်လည်းရိုးသေးသေးလေးစားလေးလေးစားစားလှူဒါန်းနေအဲဒါလိုလှူဒါန်းတဲ့အတွက်ဒါနကြောင့်ရရှိနိုင်တဲ့ပစ္စည်းဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်မိမိရဲ့စကားကို သူတို့ပါ နာယူခြင်းဩဇာညောင်းခြင်းအကျိုးလည်းရတယ်။ဘာကြောင့်လဲဆိုတော့ရိုးရိုးသေးသေးလှူလို့တဲ့။ဒီကိတိခါမှာတချို့မိပါတယ်။သားသမီးတွေဆိုဆုံးမမရလို့မလို့စိတ်ညစ်ကြစိတ်ဆိုးကြတာတွေရှိတာပေါ့။အဲသားသမီးကကိုယ်စကားနားမထောင်ဘူးဆိုတာ။ ကိုလှူခဲ့စဉ်တုန်းကဘယ်လိုလှူခဲ့လို့တော့ရိုးရိုးသေးသေးမလှူခဲ့လို့ပဲတဲ့အဲသာသမီတွေကမိဘစကားမြေဝယ်မကြရိုးရိုးသေးသေးနားထောင်ပြီးတော့လိုက်နာလှုပ်ဆောင်တယ်ဆိုလို့ရှိရင်တော့ဒီမိဘဟာအရင်လှူခဲ့စဉ်ကရိုးရိုးသေးသေးလှူခဲ့လို့ပဲတဲ့အထူးဝတ္ထုကိုအထူးဝတ္ထုကိုလည်းပဲရိုးသေးသေးလေးလေးစားစား အလူခံပုဂ္ဂိုလ်ကိုလည်းယူသေးသေးလေးလေးစားစားလူပဲလူပဲတဲ့အဲ့ဒါလဲသူတော်ကောင်းတို့လူနည်းပဲတဲ့ကာလေနဒါနံဒေတိသင့်လျော်လျောက်ပတ်တဲ့အခါမှာသင့်လျော်လျောက်ပတ်တဲ့ဒုဝတ္ထုကိုလူရတယ်ညအခါမှာအိုက်စကရင်တဘူးသွားပြီးလူမဲ့ဆိုဘယ်နဲ့နေမလို့ဟမ် အဲ့ဒါသင်လျော်လျောက်ပတ်တဲ့အခါမှာသင်လျော်လျောက်ပတ်တာကိုလူတာဟုတ်ပါ့မလားအဲ့ဒါလို့ဆိုလို့ရှိရင်အကျိုးပေးတဲ့အခါလဲကမောက်ကမအကျိုးပေးတတ်တယ်တဲ့ဒါပေမဲ့တချို့နိုင်ငံများမှာတော့အိုက်စကရင်လားလူလည်းပဲအဲသူ့နိုင်ငံထုံးစံဒလေးအဖြစ်တော့ဟုတ်နေတာပဲ လူနိုင်တဲ့နွားတို့လည်းလူနိုင်တယ်ဟောလည်းလည်းလူနိုင်တယ်ဥပတင်လည်းလူနိုင်တယ်ညကမှာဒါပေမဲ့မြတ်စွာဘုရားရဲ့ဝိနည်းပညာတော်အတိုင်းတိတိကျကျလိုက်နာတယ်ဆိုလို့ရှိရင်တော့ညအခါမှာဒါတဲ့လူရင်တင့်လျော်လျောက်ပတ်တဲ့အခါမှာတင့်လျော်လျောက်ပတ်တဲ့လူဝတ္ထုပစ္စည်းလူတာမဟုတ် အဖြိုရည်တိမ်အချိန်တန်အဖြိုရည်လှူရမယ်အာယုံစွမ်းချိန်တန်အာယုံစွမ်းလှူရမယ်နေစွမ်းချိန်တန်နေစွမ်းလှူရမယ်ဝါစုသင်္ကန်းချိန်တန်ဝါစုသင်္ကန်းကထိန်သင်္ကန်းချိန်တန်ကဆုံကထိန်သင်္ကန်းတခါသင်္ကန်းရှားပါနေတဲ့နွမ်းမနေတဲ့ယဟန်တော်တွေ့တဲ့အခါကျလို့ရှိရင်သင်္ကန်းလှူတယ် အစရှိသည်ဖြင့်အဲ့လိုလူတော်ဟာတင့်လျော်လျောက်ပတ်တဲ့အချိန်မှာတင့်လျော်လျောက်ပတ်တဲ့ရာဝတ္ထုကိုလှူတာပဲတဲ့အဲ့ဒါလိုလှူခြင်းကြောင့်ဒါနကြောင့်ပစ္စည်းဥစ္စာပြည့်စုံခြင်းဆိုတဲ့အကျိုးအပြင်တဲ့မိမိမှာတစုံတရာလိုအပ်နေလိုအပ်တဲ့အရာဟာလွယ်လွယ်ကူကူနဲ့ရလာတယ် ဆိုကြပါစို့အမတန်ဆေးဝါးရှားပါနေတဲ့အချိန်မှာမိမိကလည်းမိမိအတွက်ဖြစ်စေမိမိရဲ့သားသမီးအတွက်ဖြစ်စေအဲ့ဒီဆေးဝါးလိုနေပြီဆိုရင်သူများတွေတော့ရကြမှာရမိမိမှာတော့တနည်းနည်းနဲ့အကြောင်းတစ်မျိုးမျိုးကြောင့်လွယ်လွယ်ကူကူနဲ့ရလာနိုင်တယ်တဲ့ကာလေနပစုရာ အာဂအဋ္ဌပစုရာအာဂတာဟွန်တိကာလေန လိုအပ်တဲ့အခါမှာပစုရာများပြားကုန်သောအဋ္ဌအကျိုးစီးပွားတို့သည်အာဂတာဟွန်တိရောက်လာကြကုန်၏သင်လျော်လျောက်ပတ်တဲ့အချိန်မှာသင်လျော်လျောက်ပတ်တဲ့လူကိုလူတဲ့အတွက်အဲ့ဒီအလှရဲ့အကျိုးအနေနဲ့မိမိမှာလိုအပ်တဲ့အခါမှာလိုအပ်တဲ့ဝတ္ထုပစ္စည်း လွယ်လွယ်ကူကူနဲ့ရလာခြင်းအကျိုးရှိတယ်မကောင်းလားကောင်းတယ်နော်နောက်အနက္ခိတစိတ်တော်ဒါနံတေတိမညိတွယ်ပဲလှူရမယ်တဲ့လှူလိုက်တဲ့ပစ္စည်းကိုတွတ်ဆုံတွတ်ဆုံမဟုတ်ဘဲနဲ့ဒီပစ္စည်းကိုတတ်နိုင်လို့လှူပြီဆိုလို့ရှိရင် သွန်ပြစ်လိုက်တဲ့ရေပေါ်မှာအနှမျောအတွန်းတို့မရှိသလိုအဲ့ဒီပစ္စည်းကိုလည်းအနှမျောအတွန်းတို့ညီးတွယ်မှုမရှိဘဲနဲ့လှူရမယ်တဲ့30တတ်နိုင်30ကိုလွတ်လွတ်ကျွတ်ကျွတ်လှူ100တတ်နိုင်100လွတ်လွတ်ကျွတ်ကျွတ်လှူ1000တတ်နိုင်1000လွတ်လွတ်ကျွတ်ကျွတ်လှူတွန်းဆုပ်တွန်းဆုပ်မလုပ်နဲ့တွန်းဆုပ်တွန်းဆုပ်ဆိုရင်ညီးတွယ်နေတာမဟုတ်ပေဘူးလားအဲ့ဒါလို့မလှူနဲ့တဲ့ညီးတွယ်လျက်မစုံနဲ့လွတ်လွတ်ကျွတ်ကျွတ် မုတ်တစာကီလှူပါတဲ့အဲ့ဒါလို့လှူပြီဆိုလို့ရှိရင်တဲ့ဒါနကြောင့်ပစ္စည်းဥစ္စာပြည့်စုံတဲ့အခါမှာအဲ့ဒီပစ္စည်းဥစ္စာကိုစီစဉ်ဥစ္စာကိုခံစားလိုခြင်းခံစားရခြင်းအကျိုးရှိတယ်တချို့ကြတော့အဲ့ဒါလိုလွတ်လွတ်ကျွတ်ကျွတ်စွန့်လှူတာမဟုတ်ဘဲနဲ့တွန့်ဆုပ်တွန့်ဆုပ်နဲ့ လူရာဖြစ်တဲ့အတွက်တဲ့ဒီဒါနကြောင့်ပစ္စည်းဥစ္စာပြည့်စုံတဲ့အခါမှာအဲ့ဒီစီစဉ်ဥစ္စာကိုသူမခံစားရဘူးတဲ့အကြောင်းတစုံတရာကြောင့်ဆိုကြပါစို့သူ့မှာပစ္စည်းဥစ္စာပြည့်စုံတော့လည်းပဲသွေးတို့ယောဂါရှိနေတဲ့အခါကျတော့ဝက်သားအင်မတန်ကြိုက်တော့လည်းပဲ စားရဘူးဟုတ်ကဲ့လားကဲစားနိုင်တဲ့ပစ္စည်းအင်အားမရှိဘူးလားရှိပါတယ်ဒါပေမဲ့လို့သူစားရရဲ့လားဘာဖြစ်လို့လူစင်ကတွန်းဆုပ်တွန်းဆုပ်လူခဲ့လို့တဲ့ညင်ညစ်တွေ့တွေ့လူခဲ့လို့တဲ့တချို့မှာအိမ်ကြီးတိုက်ကြီးကောင်းကောင်းဆောက်ထားတဲ့ ဘုန်းကြီးတွေလည်းဒီလိုပဲကြောင်းကြီးကောင်းကောင်းဆောက်ထားတာတူးထားတဲ့တရားဓမ္မတွေကလည်းပဲဒါပေမဲ့လို့အဲ့ဒီကြောင်းကြီးပေါ်မနေနိုင်ဘူးကြောင်းကြီးဘေးကအဲ့ဒါအသားကြောင်းလေးဝါကြောင်းလေးမှဆင်းနေရတယ်ဘာဖြစ်လို့ဟေးလူစင်ကတွန်းဆုပ်တွန်းဆုပ်လူရဲ့လို့တွန်းဆုပ်တွန်းဆုပ်လူရဲ့လို့ သတိထားစရာမကောင်းလားအဲသူတော်ကောင်းတို့လူကြီးကအဲ့လိုတွန်းဆွတွန်းဆွမလူရဘူးတဲ့လွတ်လွတ်စွန့်ပြီးလူလဲရမယ်တဲ့အဲ့ဒါလို့ဆိုလို့ရှိရင်ရရှိတဲ့စီစဉ်ဥစ္စာကိုခံစားရခြင်းခံစားနိုင်ခြင်းအကျိုးရှိတယ်တဲ့တချို့မှာရှေးကယင်လှူခဲ့တယ်ဒါကြောင့်မလို့ဒီဘဝမှာလည်းပဲယင်ယထာကကိုယ်ပိုင်ရှိပါရဲ့ ဒါပေမဲ့လို့ခရီးသွားတဲ့အခါကျတော့မစီးနိုင်ဘာဖြစ်လို့တော့ကားစီးရင်မူးတယ်တဲ့ကားစီးရင်မူးတယ်တဲ့ဟုတ်လားအဲကားစီးရင်မူးတယ်တဲ့ဒါကြောင့်မလို့မစီးနိုင်ဘူးအကြောင်းကဘာလဲလူစဉ်က တဆုပ်တဆုပ်လူခဲ့လို့လူခဲ့လို့အများကြီးပါပဲနောက်အတ္တနိစ္စပရိစ္ဆအနုပါဟိစ္စဒါနံဒေတိမိမိကိုယ်လည်းမထီပါစေသူတစ်ပါးကိုလည်းမထီသွားမထီပါစေပဲလူပါတဲ့အဲ့ဒါလို့လူလို့ရှိရင်ဒါနကြောင့်ပစ္စည်းဥစ္စာပြည့်စုံတဲ့အခါမှာပြည့်ပြည့်စုံစုံရှိတဲ့အခါမှာ မိမိရဲ့ပစ္စည်းဥစ္စာကိုရန်သူမျိုး၅ပါးမဖျက်ဆီးနိုင်ဘူးတဲ့ရန်သူမျိုး၅ပါးမဖျက်ဆီးနိုင်ဘူးဒါကြောင့်မလို့လှူတဲ့အခါမှာတဏ္ဍာလေးကိုယ်လည်းမထီသူလည်းမထီအောင်ကြည်လှူပါတဲ့အဲ့ဒါဟာသူတော်ကောင်းတို့ရဲ့လှူနည်း၅မျိုးအဲ့ဒီလိုလှူပါတဲ့ဒါဖြင့်ဒီကနေ့အာယုံစွမ်းနေစွမ်း အစရှိသည်ကြောင်းနေရောပရိသဝင်းနေရောဓမ္မယုံနေရောလှူဒါန်းတဲ့အလှရှင်တွေအာယုံသာနေစွမ်းလှူရှင်တွေအဲ့ဒီအင်္ဂါ၅ချက်နဲ့ညီရဲ့လားညီမှာပါနော်အညီပြီဆိုလို့ရှိရင်တော့အဲ့ဒီအင်္ဂါ၅ချက်ထဲပါဝင်တဲ့အကျိုးတရားတွေအပူတွေရပြီပေါ့ ယုံယုံကြည်ကြည်လှူတဲ့အတွက်ကြည်လင်တန်ရှင်းကြက်တရေချိပြီးတင့်နေတဲ့ရုပ်စင်းအင်္ဂါရှိမဲ့တဲ့ရိုးရိုးသေးသေးလှူတဲ့အတွက်မိမိစကားကို သူတို့ဘာနားထောင်မဲ့သင်လျော်လျော်ပတ်တဲ့အခါမှာလှူတာဖြစ်တဲ့အတွက်မိမိတစုံတရာလိုအပ်ရင်လိုအပ်တဲ့အခါမှာလိုအပ်တဲ့ပစ္စည်းချက်ချင်းရမယ် တွန်းဆုပ်တွန်းဆုပ်ညင်းညင်းတွေ့တဲ့လှူတာမဟုတ်ပဲနဲ့လွတ်လွတ်စွန့်ပြီးလှူလိုက်တာ ဖြစ်တဲ့အတွက်ရရှိတဲ့စီစဉ်ဥစ္စာကိုခံစားရခြင်းခံစားနိုင်ခြင်းအကျိုးရှိတဲ့မိမိသူတစ်ပါးဘယ်သူမှမထိပါရအောင်လှူတာဖြစ်တဲ့အတွက်ရရှိထားတဲ့စီစဉ်ဥစ္စာကိုရန်သူမျိုး၅ပါးမဖျက်ဆီးနိုင်ဘူးတဲ့ရန်သူမျိုး၅ပါးဆိုတာဘယ်ဟာလဲ ဗါရဲရေမီမင်းခိုးသူမချစ်မနဲ့တော့သူမချစ်မနှစ်သက်သောအမွေခံစိုးတယ် မချစ်မနှက်တဲ့သူဒီလိုမဟုတ်ဘူးမချစ်မနှက်တဲ့တော့အမွေခံဆိုရဲအဲ့လောက်ကြောင်လာတယ်အမွေခံဆိုဆိုရဲသာဆိုသမီးဆိုပေါ့ဟုတ်ကဲ့လားတချို့သားများဖခင်အမွေခံရင်နဲ့မိဘအမွေခံရင်နဲ့မိဘကိုမြန်မြန်သွားအောင်လုပ်တာလည်းရှိတယ်မဟုတ်လားဘယ်သွားအောင်လဲဟမ် အဲပကံခက်ကအလောင်းစီလူမင်းကြီးနေမကောင်းထိုင်မသာဖြစ်တဲ့အခါကျတော့ဖရာဖူးရအောင်လိုက်ပုံမဲ့ဆိုပြီးဖရာရောက်တဲ့အခါကျအဝတ်နဲ့ဖိသပြတာသူသားမဟုတ်လားဟုတ်လားအမွေခံစိုးပေါ့နရပတိစီသူလားဟုတ်ကလားอืม ခြေကျူးတိုက်ဘူးလားဟမ်အဲ့ဒါလို့အမွေခံစိုးနဲ့မတွေ့ခြင်းရင်လှူတဲ့အခါမှာမိမိသူတော်ဘာဘသူမှမထိပါရအောင်လှူပါတဲ့ဟုတ်ကဲ့လားဒီတော့အဲ့ဒီလို့ သူတော်ကောင်းတို့လူနည်း၅မျိုးနဲ့ကိုင်ကြီးအောင်လဲလှူလှူပြီးတော့ဒီဒါနကြောင့်နှိမ့်နှိမ့်မမှန်မဲနဲ့မြင့်မြင့်မှန်ရမယ်တဲ့ဘယ်လိုမြင့်မြင့်မှန်ရမှာတော့နတ်ပြေလားမြမပြေလားဒါနပြုလို့နိဗ္ဗာန်ရောက်သလားဟမ်ပါတယ် ရောက်သလားမရောက်ဘူးလားဘယ်သူကပြောတော့ဟမ်ဘုရားဟောရှိသလားဘယ်မှာတော့ဟမ်ဗါရဲသေသေချာကြဲကြဲပြောပါ ဒါနိစ္စကဘာပြောတာတော့ဒါနိစ္စဓမ္မစရိယာလာရင်ကလေးကငါသိပါတယ်သမောဟုတ်လားဩမသိဘဲနဲ့လည်းပြောတာပဲနော်ဟုတ်လားဒါနလေကားထောင်းငါထတက်သွားနပြေတာ ဒါနရိတ်ခာပါစုမာသန္တရာခရီချောမွေရာဒါနရွှေလန်းနိဗ္ဗာန်ဖြောင်းတန်းလှသည်သာပါလာအိုက်တယ်အဲမနေ့ကတော့ဆိုသေးတာမဟုတ်လားပြန်မမနေ့ကဆိုတာဒီနေ့မေ့ပြီအဲအဲ့လိုအဲ့လိုပြိဿတရားဟောရတာကောင်းတယ် ဟုတ်ဘူးလားတရားတွေအများအားအသစ်သစ်ဖြစ်နေသူတို့အတွက်တရားဟောင်းတယ်လို့မရှိဘူးကောင်းတယ်အဲ့ဒါနော်ခိုင်မေ့ကြမေ့ကြဟုတ်ကလားဒီတော့ဒီကနေ့ပြရတဲ့ဒါနာကောင်းမှုအကြောင်းထောက်ပံ့ပြုလို့ သတိပဋ္ဌာန်မဲ့ခင်ရှိတံအကျင့်မှန်တို့ကိုကျင့်ကြံကြိုးစားပွားများအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုအပ်ပါလို့ဤလိုရည်ရွယ်ချက်ဥတည်ချက်ထားလူဒါနာဟာဒါနကနိဗ္ဗာန်ပို့တာမဟုတ်ဘူးလားဟုတ်ကဲ့လားအဲ့ဒီရည်ရွယ်ချက်နဲ့ဒါနပြုတဲ့အခါကျတော့မိမိပစ္စည်းဥစ္စာပြည့်စုံတဲ့အခါအဲ့ဒီ ပြည့်စုံတဲ့ပစ္စည်းဥစ္စာတွေဇိမ်ခံပြီးမေ့နေသလားတရားတွေတတိယနေသလားအဲဒီဒါနကနှိုးစော်လို့မဟုတ်ဘူးလားအပမဒောစဓမ္မေတုဒါနသီလဘာနာစာသာကောင်းမှုများကိုမချနေညတတိယခြင်းသည်၎င်း စည်းစိမ်ဥစ္စာပြည့်စုံပေမဲ့လို့စည်းစိမ်ဥစ္စာယင်မှုပြီးတော့မေ့မနေဘူးတဲ့ဒါနပြုဖို့လည်းသတိရတယ်သီလဆောက်တည်ဖို့လည်းသတိရတယ်ဘာဝနာတရားပွားများအထုတ်ဖို့လည်းသတိရတယ်တရားနာဖို့လည်းသတိရအမြဲတမ်းသတိဖြစ်နေတယ်တဲ့ဘာကြောင့်လဲဆိုတော့ပြုခဲ့တဲ့ဒါနကနှိုးစော်လို့ဟုတ်ကဲ့လားအဲနှိုးစော်တဲ့အတိုင်းတရားနာတယ်နှိုးစော်တဲ့အတိုင်းတရားဘာဝနာအထုတ်တယ်ဆိုလို့ရှိရင် အဲ့ဒီဒါနအကြောင်းထောက်ပံပြုလို့ပဲဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင်းရင်တဏ္ဍလှင်းလင်းမြတ်မြတ်ဖြစ်ပေါ်နိုင်တယ်မိမိတဏ္ဍမှာအဲ့ဒါလိုဖြစ်ပေါ်ပြီးမဉ္ဇဏ်ဘုံညာအထိရနိုင်တယ်မဉ္ဇဏ်ဘုံညာရပြီဆိုရင်တော့နိဗ္ဗာန်မျက်မှောက်ပြီးပြီးဆင်းရဲငြိမ့်ပြီကိုထဲမလဲရတော့မဟုတ်ဘူးလားအဲ့ဒီနီးနဲ့ပို့တာနော်ဟို မကြာခဏလဲဒါပြောဥပါတယ်ပုံနာရည်တရားအရှင်သာရိပုတ္တရာကိုစင်စင်ရရပုံနာကြီးအရှင်သာရိပုတ္တရာကို သူပုံနစာရွတ်ရာကနေပြီးရလာတဲ့ပူဇော်တဲ့ဆွန်းနဲ့ဖြင်ပိုင်းစာလေးလှူတဲ့အခါကျတော့အရှင်သာရိပုတ္တရာလက်ခံတော့ သူကဆူတောင်းတယ်တယောက်စာဖြစ်တဲ့ဒီဆွမ်းနဲ့တထောင်မြသာဖြစ်တဲ့အေးဖြင်းဖြင်းပိုင်းစာလူရန်ရတဲ့ကောင်းမှုကြောင့်တဲ့အရှင်ဖရာသိတဲ့တရားသိရပါလို့ဤတဲ့ပါတယ်တော့ ရှင်ဖရာသိတဲ့တရားကို သိရပါလို့ဤဆိုတာဘာတရားတွေများရှင်သာရိပုတ္တရာသိထားမဉ္ဇဉ်ဖူဉ္ဇဉ်နဲ့အရိယသစ္စာ၄ပါးသိထားတာမဟုတ်လားအဲ့တော့သူလည်းမဉ္ဇဉ်ဖူဉ္ဇဉ်ရပြီးအရိယသစ္စာ၄ပါးသိရပါလို့ဤဒီလိုရည်ရွယ်ချက်ဆူတောင်းတာမဟုတ်လားအဲ့ဒါဒါနပြုပြီးတော့တောင်းတဲ့ဆုအဲ့ဒီဒါနရဲ့ရည်ရွယ်ချက် နော်အဲ့ဒီဘုံနာကြီးအသက်တိုင်းနေလို့ကွယ်လွန်တဲ့အခါကျတော့နတ်ပြည်တက်သွားပြီးတော့အဲကွယ်လွန်တဲ့အခါကျတော့သာဝတိပြည်မှာအရှင်သာရိပုတ္တရာရဲ့တပည့်တကာဓမ္မတထေးရဲ့ဝင်နေသွားဝင်စားတယ်လူဖြစ်တယ်လူဖြစ်ပြီးတော့ကလေးအရွယ်ရောက်လို့ ရှင်ပြုတဲ့အခါကျတော့အဲကလေးကမွန်းတတ်တဲ့နေ့မှာပဲအရှင်သာရိပုတ္တရာနဲ့တကွာတန်ဃာတော်900ပြင့်ပြီးတော့နှိုစွမ်းလှူဒန်းတယ်အဲ့ဒီအချိန်မှာပဲကလေးကသူ့အတွက်ခင်းထားတဲ့ကပလာလေးကိုအရှင်သာရိပုတ္တရာကိုလှူတယ်လှူတယ်ဆိုတာ ကလေးကတော့အဲ့ဒီချိန်စကားလည်းမပြောတတ်သေးဘူးဘာမှလည်းမသိတတ်သေးဘူးသို့တော်လည်းသူ့ကိုရှင်သာရိပုတ္တရာစီချီယူသွားတဲ့အခါကျတော့အဲ့ဒီကဗလာလေးကိုလက်ချောင်းလေးတွေနဲ့ချိတ်ထားတယ်မလွတ်ဘူးတဲ့ဒါနဲ့လူကြီးတွေကညှိနေတယ်ထင်လို့ချိတ်လက်ဖြောင်းလက်ချောင်းတွေကဖြုတ်တော့ကလေးကငိုတယ်တဲ့ဒါနဲ့ ဒီတိုင်းပဲထားရတယ်အရှင်သာရိပုတ္တရာစိတ်ခေါ်တော့အရှင်သာရိပုတ္တရာရှေ့ကြမှာကလေးကကဗလာလေးကိုလက်ချောင်းကနေပြီးဖြီးချလိုက်တယ်တဲ့ဒီတော့မှလူကြီးတွေကဩဒါကလေးကသူ့ကဗလာလှူကျင်တာကို ဆိုပြီးတော့အရှင်သာရိပုတ္တရာကို အရှင်ဘုရားရဲ့တပည့်ရဲ့ကဗလာလှူလှူခံမှာဘုရားဆိုပြီးလှူလိုက်ရတယ်ပါဇက်ကမပြောပေမဲ့စိတ်ကသိနေတာပေါ့လေ အရင်ဘဝကလှူဒါန်းတဲ့ဒါနဘီမျိုးစေ့ကသူ့တဏ္ဍမှာရှိခဲ့တော့အခုဘဝမှာလည်းဒီမျိုးစေ့ကမွေးကြတဲ့ကအပင်ပေါက်နေတာအဲ့ဒါနဲ့လှူတယ်တဲ့ကလေးခုနှစ်နှစ်သားရှိတဲ့အခါကျတော့ဇေတွန်ကျောင်းမှာရှင်ပြုတယ်ခုနှစ်ရက်ခုနှစ်လီတန်ဃာတော်တွေကိုဆုံးကတ်တယ် ဆွန့်ကပ်ပြီးတော့ခொနည်းပြည့်တော့မိဘများအိမ်ပြန်ကြကိုရင်လေးကဆွန့်ခံကြတယ်ဆွန့်နေရလိုက်တာတဲ့ဆွန့်အုပ်တွေအဲ့ဒီတနေ့တည်းနဲ့ဆွန့်အုပ်ပေါင်း900ရတယ်နောက်ဒုတိယနေ့ကြွတဲ့အခါကျတော့ဆွန့်အုပ်ပေါင်း1000ရတယ်နောက်ကိုရင်လေးเจ้าမှန်နေတာ ကြလို့မို့ဒီနေ့ကျောင်းစဉ်လှည့်လည်တဲ့အခါမနေ့ပိုင်းဝေလီဝေလင်းနဲ့တူပါရဲ့တန်ဃာတွေကမိလုံနေကြတယ်ဆောင်းတွင်းကိုရှင်ဖျားမြတ်ဘာကြောင့်မိလုံတော့လို့ဝေငါမေးတယ်ကိုရင်မိလုံတာချမ်းလို့လုံတာပေါ့ကွယ်လို့ ချမ်းရင်ရှင်ဘုရားများခြုံသင်္ကန်းခြုံပေါ့ဗျာအဲ့လိုဆိုမီးလုံစရာမလိုပါဘူးကိုရင်ကပြောတော့အလွယ်လေးတို့ကမင်းလို့ဘုံမကြည့်ဘူးကွဒါကြောင့်မို့တို့ခြုံသင်္ကန်းမရှိဘူးဒါကြောင့်မခြုံသင်္ကန်းမိပဲလုံရတယ်ကိုရင်လေးက9နှစ်သားလေး ပြီးတော့ကြည်ကြည်လင်လင်နဲ့ချစ်စရာလေးဖြစ်တွတိတွတာစကားလည်းတတ်တော့တန်ဃာတော်တွေကသူ့ကိုဒလေးတစားနဲ့ပြန်ပြီးပြောကြဆိုကြတယ်အဲ့တော့ကိုရင်လေးကဒီလိုဆိုလို့ရှိရင်ဖျားခြုံသင်္ကန်းလိုချင်တဲ့အရှင်မြတ်များမနဲ့ကြတော့လင်းတဲ့အခါတပည့်တော်နဲ့မြို့ထဲကြွလိုက်ပါဖျားအဲ့လိုပြောပြီးတော့ အာယုံဆန်းစားပြီးတဲ့အခါကျတော့ကိုရင်လေးကတန်ဃာတော်တွေလျှောက်ပြီးတော့သူ့နောက်ကခြုံသင်္ကန်းမရှိတဲ့တန်ဃာတော်တထောင်ကျော်လိုက်တယ်ရှေ့ကကိုရင်လေးကခုနှစ်နှစ်သားကိုရင်လေးခေါင်းစိမ့်လေးနဲ့ပေါ့လေသင်္ကန်းနဲ့တော်တော်လိုက်ပါဦးကိုရင်လေးကရှေ့ကငုတ်စီငုတ်စီနဲ့ကြွားလို့နောက်ကတန်ဃာတော်ကြီးတွေကမမမမနဲ့လိုက်လို့ စိတ်แท้မြင်လားဟေးမြင်တယ်နော်ဘာကြောင့်ဒီတန်ဃာတော်တွေကလိုက်တယ်လဲလို့ဆိုတော့ကိုရဲ့ဘုံကံသူတို့ကသိထားတာဥမာတရက်ထက်ဆုံးကံလိုက်တာဆုံးဝ900ရနောက်ဒုတိယရက်သွားတော့ဆုံးဝ1000ရတယ်ဒီကိုရင်ဘုံကံရှိတဲ့ကိုရင်မဲဆိုတာသိထားတာပြီးတော့ကိုရင်ကမြို့မျက်နှာဖုံးသထေးသားကိုအဲ့တော့သူစွမ်းရည်ကိုယုံကြည်တဲ့ အဲ့ဒါနဲ့အိမ်ပေါက်စိတ်လိုက်ရတဲ့ခါကျတော့ကိုယ်ရင်ဗကိစ္စကြွလာတော့ဟောဒီတန်ဃာတော်များခြုံသင်္ကန်းလိုနေလို့ဒါကြောင့်မလို့ဆောင်းတွင်းခါမိလုံနေရတယ်အဲ့ဒါကြောင့်ခြုံသင်္ကန်းအလိုခြုံသင်္ကန်းလှူပါလို့ဒီလိုတော့မပြောရဘူးဘာအလိုရှိတော့ဆိုတော့အလိုရှိတာပဲပြောရတယ် ခြုံငန်းအလိုရှိပါတယ်ဒါပဲဒကမကြီးလူစားမှတစ်ထဲလူစားမှနှစ်ထဲလူစားမှဒီလိုမပြောရအောင်အဲ့လိုပြောလို့ရှိရင်အဲ့ဒီသင်္ကန်းမမအပ်တော့ဘူးလေအဲ့တော့အဲ့လိုပြောတာနဲ့ဟိုင်ကအတပိတော်ကတစ်ထဲလူပါမဖြစ်တပိတော်နှစ်ထဲတပိတော်က10တယ်ပါဗျာဝိုင်းလှူလိုက်ကြမနေ့ကဘုန်းကြီး မနဲ့မှာဘုန်းကြီးစေရမဲမှာနာယီလှူကျနာနဲ့ပဲနာယီအလုံး90ကပ်ပြီးထားတယ်လို့ဘုန်းကြီးကပြောလိုက်တာအာဟိုစကားဆက်မိတာနဲ့ဟိုကုသိုလ်လဲပွားရအောင် ပြောတာပါအဲ့လိုပြောတာလဲပြောလိုက်တာနဲ့ပဲဒီဘက်ကရေစက်ချပြီးဆင်းသွားတော့ဟာလိုက်လာလိုက်ကြတာတပိတော့က20ပါဖေရတပိတော့က20နှလုံးလှူရစေဖေရ တပည့်တော်ကအလုံး30ပါဗျာတဲ့နာယီလေအဲ့ဒါနဲ့နာယီ130လှူဖို့ရနာယီပေါင်း140ကျော်လောက်ရတယ်ဒီတော့ဟိုဘုန်းကြီးလူလူဖို့ဝယ်ထားတဲ့ကပ်ပိထားတဲ့နာယီ90ကလည်းဘုန်းကြီးဝတ္ထုမဟုတ်ပါဘူးဟိုရင်ကမလေးရှားကယောဂီတယောက်က ဆရာတော်စီရံမဲတဲ့မှာထိုက်ထိုက်တန်တန်ပစ္စည်းထည့်ပြီးပေးပါဖေဟာလို့ရှောက်ပြီးသူကဝတ္ထုငွေ4000ကျော်လူရာရှိတာ哦အဲ့ဒါနဲ့ကပ်ပြီးထားတာပါ gain ဒီယောဂီနိုင်အလုံး90ရွှေနိုင်လေးတွေလူရအဲအစဉ်ပြေရောဆိုပြီးအဲ့ဒါလိုပဲတပိတော့က20ပါးပြရတပိတော့က30ပါးပြရနဲ့ လာကြတော့အဲ့ဒီယောဂီလှူမကိုဘုံညာလျှော့ပေးလိုက်လျှော့ပေးလိုက်ရတော့အလုံး90လှူဖို့ယောဂီဟာ12လုံးပဲလှူရတော့တခြားယောဂီတွေမျှတခြားအလှူရှင်တွေမျှပေးရလို့နိုင်ရလုံး130မဒီနေ့မနေ့တောင်ယောဂန်လာမေးသေးတယ်နိုင်လှူလို့ရပါသေးလားလို့လာမေးတယ်အဲ့လိုဒါနဒါနဲ့ကိုရင်လေးလည်းဒီတိုင်းမှာပဲ အဲ့တော့တပည့်တော်ကတဆုံတစ်ထည်ပါဖေရတပည့်တော်ကနှစ်ထည်တပည့်တော်ကအထည်20ပါဖေရနဲ့ဝိုင်းလူကြဈေးတဲကကပလာဆိုင်ကတကားတယောက်ကကပလာဆိုတာတကလတ်ပါသူကတကလတ်ထည်တွေရောင်းတဲ့ဆိုင်ကြားတယ်ဝင်လေးတစ်ပါးနောက်ကသံဃာတစ်ထောင်နဲ့အဲ့ဒါကပလာတွေလိုက်လှူခန်းနေတယ်အဲ့ဒီလူကအဲ ဒီလိုစင်းတော့ဒီကိုရင်ကဈေးပဲလဲလှဲ့လာအောင်မှာပဲလှဲ့လာရင်ငါဆိုင်တဲ့အလှခံတော့အောင်မှာပဲအဲ့တော့ဘယ်လိုလုပ်ရပါမလို့အကြံထုတ်တော့သူကအကြံကောင်းညာကောင်းရသွားတယ်ပထမတော့သူကကပလာအကောင်းနေအပေါ်ကထားပြီးတော့ပြထားတာဝယ်သေးတယ်လူဝယ်ကြအောင်အညံ့တွေကိုအောက်ကထားတာ အကိုရင်ကြွလာတယ်လဲကြာရောအညံ့တွေကိုဘွားထားပြီး အကောင်းတွေအောက်ကဖုံထားလိုက်တယ်။ကဲမတတ်တာလို့လှူရလဲငါအညံ့ပဲလှူမယ်ပေါ့။တော်တော်အကျိုးပေးတမ်းမဲ့ပုဂ္ဂိုလ်ပဲ။နော်။ဒါနဲ့ကိုရင်လည်းပဲအဲ့ရထဲလှည့်ပြီးတော့မှဈေးဘက်သွားအောင်မယ်ဆိုဈေးဘက်လှည့်လာနောက်ကသံဃာတိုင်းကြီးလည်းပါတယ် ဒီကမလာဆိုင်ရှင်လဲအဝေးကကိုရင်လာတာမြင်တယ်တန်ခါတိုင်းကြီးနဲ့တပြေးပြေးသူဆိုင်နာသူဆိုင်စီရောက်ဥတည်ပြီးလာတာလဲတွေးတယ်အဲ့လိုလဲတွေးရောဒီလူဘာလုပ်လဲဆိုတော့ဆိုင်ပိတ်ပြီးထွက်ပြေးရောပေါ့ဟုတ်လားမဟုတ်လားအဲ့လိုလဲတွေးရောအောက်ဆုံးကထားတဲ့အကောင်းဆုံးကပလာတွေဆွဲထုတ်ပြီးတော့အပွားအကုန်လုံးတင်လိုက်တယ် ကဗလာအညံ့နေအောက်ထားလိုက်တယ်အဲကိုရင်လဲဆိုင်နာရောက်ရောက်ကိုရင်ဘာလို့ရှိပါတဲ့တကကြီးခြုံတယ်ဖုန်တန်ဃာတွေလို့လို့အဲဟောဒီမှာဖေယားတပည့်တော်လူမရစေအဲ့ဒါအကြိုက်တလောက်ပါဖေယားလိုရှိတလောက်ပါဖေယားဆိုကပလာတွေအကောင်းစားတွေလှူလိုက်တာတဲ့မူလဖွက်ထားတဲ့ဟာတွေလေအဲဘာလို့များအဲ့လိုဖြစ်သွားဟမ် ကိုရင်ရဲ့ရှေးကပြုခဲ့တဲ့ဒါနစေတနာကစင်ကြယ်လွန်းလို့မဟုတ်လားနော်စင်ကြယ်လွန်းလို့ပြီးတော့သူကတင့်လျော်လျောက်ပတ်တဲ့အချိန်မှာတင့်လျော်လျောက်ပတ်တဲ့ဒါနပြုခဲ့တာကိုဟိုအရှင်သာရိပုတ္တအရင်ဘဝကအရှင်သာရိပုတ္တရာကိုလူတော်ကလည်းပဲဆွမ်းကြိမ်မှာသူဆွမ်းလှူတာပဲတင့်လျော်လျောက်ပတ်တဲ့အချိန်မှာလှူတာပဲပြီးတော့သင်္ကန်းလှူတယ် နောက်အခု ကလေးဘဝမှာကပလာလှူတယ်ဆိုတာတော်ယုံတန်ယုံအတိတော်ယုံတန်ယုံစေတနာနဲ့ပဲလှူမလဲဒီတော့အဲ့ဒီကုသိုလ်စေတနာရဲ့ဓာန်ကိုဒီတကမခံနိုင်ဘူးအဲ့လိုပြောရမှာပေါ့နော်တို့ပြောမခံနိုင်တော့ဘယ်လိုပြည့်သွားဟေး ကောင်းတာတွေအညွန့်ဆိုတာတွေပဲအကုန်လုံးသူလှူလိုက်တဲ့အဲဒါနအောင်းဩစရာကောင်းတယ်တော့တကယ်ပဲသူတော့အောင်းဩစရာကောင်းတယ်အဲဒါနဲ့ဆိုကြပါစို့ကိုရင်လေးလဲတန်ဃာစေခြုံတယ်ကဗလာရသွားတဲ့အခါကျတော့ကြောင်းပြန်ကြော့သွားအချိန်ကြလာတော့သူတောင်းတဲ့စုကသူ့ကိုဂလိထိုးနေတယ် သူကဘယ်လိုဆူတောင်းခဲ့တာအရှင်ဘုရားသိတဲ့တရားကိုသိရပါလို့အေးဆိုတာမညံဖုန်ညာနိဗ္ဗာန်ရပါလို့ဤဒါပဲမဟုတ်လားအဲအဲ့ဒီဘုရားအချိန်ကြလာတော့အဲ့ဒီတရားက သူဂလိထိုးတော့မနေနိုင်တော့မနေနိုင်ပေမဲ့အဲ့ဒီကသောတိပြေစေတော်เจ้าမှာ သူတရားအထုတ်လို့မရဘူး။ဘာကြောင့်လဲဆိုတော့ကိုရင်ကဘုံကြီး နာမည်ကြီးဖြစ်နေတော့သွားလာဝင်ထွက်ရှိခိုးတာလှူတာတန်းတဲ့ပုံကိုယ်တွေဒါတွေနဲ့ပဲသူမှအချိန်ကုန်နေတာဒါပဲတဲ့သူမနေနိုင်ဘူးသူပြုတ်ခဲ့တဲ့ဆူတောင်းခဲ့တဲ့ရည်ရွယ်ချက်ကအဲ့ဒီစေတနာက နှိုးစော်တဲ့အခါကျတော့မပျော်ဘူး ဖြစ်ဘူးငါတရားအထုတ်မှဖြစ်မှာတရားမထုတ်ဘူးဆိုလို့ရှိရင်တော့ကိလေသာမငြိမ်ဘူးဆင်းရဲမငြိမ်ဘူးဘလောက်ကြီးဘာကြီးပဲရှိနေနေဘာကြီးပဲရနေနေဆင်းရဲကငြိမ်တော့မဟုတ်ဘူးဒါပေမဲ့တရားကလည်းအထုတ်လို့မရလာတဲ့လူတွေကလည်းမပြတ်မလားကိုယ်စိတ်ညစ်တယ်အဲ့ဒါနဲ့ တနေ့တော့မြတ်စွာဘုရားထံသွားပြီးတော့ရှင်တော်မြတ်ဘုရားတပည့်တော်တရားချီးမြှင့်တော်မူပါဗျာတနေ့ရောတဲ့တနေ့ရရသွားပြီးတရားအထုတ်လို့ပါတယ်မြတ်စွာဘုရားသိတော်မူတဲ့ကိုရင်ရဲ့အိန္ဒြေတွေဟာရင့်နေပြီဆိုတာသိတယ်အိန္ဒြေဆိုတာသတ္တိန္ဒြေဝိရိယန္ဒြေတတိန္ဒြေသမာဓိန္ဒြေပညာန္ဒြေတို့ယုံကြည်မှုသတ္တာ ရှုမှတ်မှုတတိအထုံမှုဝိရိယစုစိုက်တည်ငြိမ်မှုတမာတိတရားသိမှုပညာဆိုတဲ့ဒီအိန္ဒြေတွေအချိန်တန်းနေပြီရင့်နေပြီဆိုတော့မြတ်စွာဘုရားသိတော့တတိပဋ္ဌာန်တရားရှုမှတ်ပုံသူ့ကိုပေးလိုက်တယ်။ကာယအဲ့ဒီတိုင်းအထုတ်ပြီးတော့ကိုရင်ဘယ်သူမှမပြောဘူးတယောက်တည်းထွက်သွားတယ်။ခုနှစ်နှစ်သားပဲ အဲတယောက်ထက်ထွက်သွားပြီးတော့သင်လျော်တဲ့အကြောင်းလိုက်ရှာလိုက်တာသာဝတိပြည်နယ်ယူဇနာ120ဝေးတဲ့နေရာရောက်တော့မှသင်လျော်တဲ့တောကြောင်တွေ့အဲ့ဒီမှာအဲ့ဒီတောကြောင် အမိပြုတဲ့ဂောစရကံကရွာကဒကာကြီးတွေနဲ့တွေ့လို့ဒကာကြီးတွေကကိုရင်ကိုကြောင်းလိုက်ဖို့ လိုက်ဖို့တော့ကိုယ်ရဲ့အဲ့ဒီမှာအထုတ်အဲ့ဒီရွာကပဲဆွန်ပြူစုတာပေါ့လေဆွန်ကံကြွဆွန်ပြူစုဒါနဲ့ဝါလေလောက်မှာပဲမလေးစင်ဖိုလေးစင်ရပြီးတော့နိဗ္ဗာန်မျက်မှောက်ပြုသစ္စာလေးပါးသိကိလေသာငြိမ်ဆင်းရဲငြိမ်သွားရ ကိလေသာငြိမ်းပြီဆိုတော့ဒီကိုရင်သူပြန်တော်မူလို့ရှိရင်နောက်တစ်ဘဝဖြစ်အောင်မလားအဲမဖြစ်တော့သူကိုပြိဋိဘံစံတယ်လို့ခေါ်မှာပေါ့နော်ကိုရင်လေးပြိဋိဘံစံတယ်ဒါမှလို့မစံသေးပါဘူးအဲ့ဒီဝါတွင်မဲ့သောတပတိမဉ္ဇဏ်ဘုံညာသဂရဂါမိမဉ္ဇဏ်ဘုံညာအနာဂါမိမဉ္ဇဏ်ဘုံညာအရဟတမဉ္ဇဏ်ဘုံညာအထိ ရပြီးကိလေသာငြိမ့်ဆင်းရဲငြိမ့်သွားကိုရင်လေးငယ်ငယ်ဇေတဝန်เจ้าမြို့နာเจ้าသောတိပြီမြို့နာเจ้าကြီးညိုသူတွေကလည်းပေါ်လိုက်တာလူလူသားတို့တွေကလည်းပေါ်လိုက်တာဒါပေမဲ့အဲ့ဒီမှာမနေနိုင်ဘူးမပြောနိုင်ဘူးဘာဖြစ်လို့ အဲသူ့ဆူတောင်းကသူ့ကိုဂလိထိုးလို့မဟုတ်ဘူးလားဆူတောင်းစဉ်ကဖြစ်ပေါ်တဲ့စေတနာအဲ့ဒီစေတနာအဆက်ဆက်ကသူ့ဂလိထိုးတဲ့အခါကျတော့မပြောမနေနိုင်ဘူးဒါနဲ့ပဲသူတိတ်တိတ်ထွက်တာမနေနိုင်တဲ့လူကြတကယ်မနေနိုင်တာဟုတ်ဟိုမနေ့ကတရားယောဂီခေါင်းလေးတွေရောအရင်ကတော့သူမကြာခဏကြောင်းလာလာပြီးဝေယဝဆတရက်နှစ်ရက်လောက် အားသလောက်အဲ့လိုလှုပ်လှုပ်လှုပ်နေပြန်သွားကြောင်းလည်းမကြခဏလာတယ်ငယ်ငယ်ပါပဲအဲ့ဒါဘုန်းကြီးကလာမဲ့တနင်္ဂနွေတို့စီးရမယ်နင်သိလားလို့ဆိုသိပါတယ်ဖေရတဲ့ဒါပေမဲ့တပည့်တော်အဲ့ဒီနေ့တနာဤခွဲချိန်မှာစာမှုဝဲရှိနေပါတယ်ဖေရတဲ့အေးစာမှုဝဲရှိနေရင်တော့လည်းနင့်စာမှုဘောကလည်းတနာဤခွဲဆိုတော့ အဲမလာနဲ့ပေါ့လေလို့စာမေးပွဲပဲအောင်ကြိုးစားလို့မလာပဲမနေနိုင်ပါဘူးဗျာတဲ့လာခြင်းထတာတပိုင်းသေးနေတယ်တဲ့သူရောက်တာမနေ့ကမနေ့ကမင်္ဂလေး73နှစ်လား74နှစ်လားမသိပါဘူးလာခြင်းထတာတပိုင်းသေးနေပါတယ်ဗျာတဲ့ gain တပိုင်းတော့အသေးမခံနဲ့ ဘုန်းကြီးကပြောရတယ်တပိုင်းတော့အသေးမခံနဲ့အဲ့ဒါမနဲ့ပိုင်းလေးတော့ခဏလာပြီးတော့ပြန်ပေါ့လို့အဲ့လိုပြောရတယ်ဟဲ့လာရင်ထတာတပိုင်းသေးနာပဲအခုနကိုရင်လို့ပေါ့တရားရရင်ထတာတပိုင်းသေးလို့ကိုရင်ကလည်းမနေနိုင်ပဲနဲ့ပြေးတော့ပေါ့အဲ့ဒါလိုပဲစိတ်ဆန္ဒကပြင်းပြလာတယ်ဆိုလဲဒီလိုပဲဘာကြောင့်အဲ့လိုပြင်းပြသလဲဆိုတော့ရှေးကကုသိုလ်ကံက နှိုးစော်လို့မဟုတ်ပေဘူးလားပြုခဲ့တဲ့ကုသိုလ်စေတနာရဲ့အရှိန်ကာမတတ္တိအဲ့ဒီကာမတတ္တိကနှိုးစော်တဲ့အခါကျတော့မနေနိုင်ဘူးထို့တူပဲဟိုရင်းမြလည်းပဲအကုသိုလ်ကံဆိုလို့ရှိရင်လည်းအကုသိုလ်ကာမကတ္တိကနှိုးစော်ပြီဆိုလို့ရှိရင်မနေနိုင်ဘူးတနေရာရသွားရတယ်သွားပြီဆိုလို့ရှိရင်လည်းဘေးအန္တရာယ်နဲ့ထိရတွေ့ရတယ်အဲ့လိုပေါ့ အခုလေကုသိုလ်ကာမတတ္တိကနှိုးဆော်တဲ့အခါကျတော့မနေနိုင်တော့မြတ်စွာဘုရားထံလျှောက်လျှောက်ပြီးတော့တောကြောင်သွားတရားအထုတ်ဝါရဲမှာပဲကိလေသာငြိမ်းဆင်းရဲငြိမ်းတယ်ဆိုတာရှေးဒါနကုသိုလ်ပြုစဉ်ကအရှင်ဘုရားသိတဲ့တရားကိုသိရပါလို့ဤဆိုတဲ့ရည်ရွယ်ချက်ဥတည်ချက်ဆူတောင်းကြောင့်မဟုတ်လားအဲ့ဒါဟာ ဒါနာရွှေလန်းနိဗ္ဗာန်ဖြောင်းတန်းလှသည်သာမဟုတ်ဝေဘူးလားမသေးကြဘူးလားကိုင်းစူးစမ်းမအောင်ကဲနောက်ကပြန်ပြီးတော့ နောက်တခါဒီတော့ဒါနပြုတဲ့အခါ နိမ့်နိမ့်မမှန်နဲ့မြင့်မြင့်မှန်ဆိုတာဒါပြောတာမဟုတ်လားဟုတ်ကဲ့လားဘယ်ခါဖြစ်ဖြစ်ဒီကနေ့ပြရတဲ့ဒါနာကောင်းမှုအကြောင်းထောက်ပံ့ပြုလို့တန္တရာဝစခန်းကလွတ်လန်းကိုရောက်ရပါလို့ဤလျှောက်ရပါလို့ဤဖေယာဟုတ်ကဲ့လားဒုက္ခခတ်သိမ်းချုပ်ပြငြိမ်းလို့ဇတ်သိမ်းရမှအေးနိဗ္ဗာန်ကိုလျင်မြန်ထုတ်ချောက် ရောက်ရပါလို့ဤအရှင်ဖရာအဲ့ဒါလို့ဥဒေကျေထားလှူလို့ရှိရင်ဒီဒါနကုသိုလ်ကအကြောင်းအထောက်အပံ့ပြုတဲ့အတွက်သန္တရာဝကလွတ်မြောက်ကြောင်းကျင့်ကောင်းကျင့်မှန်နေကျင့်ပြတဲ့ကျင့်တဲ့အခါမှာလည်းပဲဝိပဿနာအသည့်အရိယသစ္စာလေးပါးအသည့်တွေထက်တဲ့တန်လန်လင်းလင်းမြန်မြန်ဖြစ်နိုင်တယ်ဒီလိုတော့ဒီလိုမဟုတ်လား ဒါကြောင့်ဒီကနေ့လည်းပဲအာယုစွမ်းနေစွမ်းလှူဒန်းတဲ့ဒါနကောင်းမှုကျောင်းဆောက်ဦးဓမ္မပိမန္တောလိဒ္ဒနိုင်ငံညသဆောင်သာရငွေပရိသာစေပရိသာနဝကမ္မပရိသာလှူဒန်းရတဲ့ဒါနကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်မဲ့ခင် ရှစ်တန်အကျင့်ကောင်းအကျင့်မှန်နဲ့ကြင့်ကြံပွားများအထောက်နိုင်ရပါလို့ဤ အဲဒါလို့ရည်ရွယ်ချက်ဥတည်ချက်ထားရမယ်ဟုတ်တယ်မဟုတ်လားပညာပွားများကြိုးစားအထုတ်တဲ့အတိုင်းဝိပဿနာဉာဏ်နဲ့တဆင့်တဲ့တဆင့်ရင့်တန်လို့မဉဏ်ဘုံဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလို့ဤအဲ့ဒါလိုရည်ရွယ်ချက်ထားဥဒေချက်ထားပြီးတော့ပြုရမယ်အဲ့ဒါလိုပြုတဲ့အတိုင်းပဲဒီကနေ့ပြုရတဲ့ မြောင်များလှစွာသောအမျိုးအစားလည်းများလှစွာသောဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာန်မဲ့ကြီးရှစ်တန်အကျင့်မှန်တို့ကိုအကျင့်ကြံပွားများကြိုးစားအထောက်နိုင်ကြပါစေကြိုးစားအထောက်နိုင်တဲ့အတိုင်းလည်းပဲဝိပဿနာတတိတမာတိဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုထုတ်ချောက်ရောက်ရပါရောက်ကြပါစေတည်း